တရက်တလ2020နဲ့တခုနှစ်စတင်ပြီးတော့ကူပြောင်းတဲ့နှစ်ကြီးမှာကြာရောက်ပြီးကြာရောက်ဆဲကြောက်လက်တံဖြစ်တဲ့ဘေးတွေရန်တွေအန္တရာယ်တွေကင်းဝေးပါစေဆိုတဲ့ဦးဇင်းတို့မေတ္တာပုတ်ပင်ကမမေတ္တာရှေ့ထားပြီးတော့ရသော်ဘုရားဟောကြားတော်မူခဲ့တဲ့မင်္ဂလာတုတ်ပရိတယဒေသနာတော်ယရဏတုတ်ပရိတယဒေသနာတော်မေတ္တာတုတ်ပရိတယဒေသနာတော်များ ဋ္ဌံတရားဒေသနာတော်များဖရာတရားတန်ခါဂုံကျေးဇူးတွေကိုဦးဇင်းတို့ရွတ်ဖတ်ပြီးတော့ပူဇော်ပြီးတော့အန္တရာယ်ကင်းအောင်ဒီနေ့နှစ်ဆန်းတရက်နေ့ကနေစပြီးတော့ဒီတစ်နှစ်လုံးချမ်းချမ်းမမနဲ့ချမ်းချမ်းသာသာနဲ့အန္တရာယ်တွေကင်းဝေးပါစေခြင်းအကျိုးငါဦးဇင်းတို့မေတ္တာရှေ့ထားပြီးတော့ရသော်ဘုရားဟောတော်မူခဲ့တဲ့တရားတော်များကိုပူဇော်ပေးပါမယ်အားလုံးယုတ်သေးစွာနာယူကြည်ညိုတော်မူကြပါ အရှိကျွန်းနောက်ကျွန်းတောင်ကျွန်းမြောက်ကျွန်းနယ်စัจ java လာသင်္ချေနန္ဒ၌ရှိကြကုန်သောဒိဋ္ဌိရှင်မိဋ္ဌိရှင်ဝိဇာနာမင်းမြမမင်းနဲ့တရားမင်းပေါင်းတိရာတိဝိပေါက်သူတော်ကောင်းတို့အား၎င်းတတရဌာနာမင်းဝိရုလကနာမင်းဝိရုပကနာမင်းကိုရမနာမင်းကြီးနဲ့သာတော်သမိတော်ချွေရန်မောက်မမိတ်တံပေါင်းတို့အား၎င်းသူရတတိစံဒီအစရှိသောဒေဝီဒေဝအပေါင်း ကိုယ်ဆောင်နာအိမ်ဆောင်နာကြောင်းဆောင်နာမြို့ဆောင်နာနယ်ဆောင်နာပယ်ဆောင်နာရဆောင်နာရွာဆောင်နာသာသနာတော်ဆောင်နာကဘာဆောင်နာလောကပါလနာနတ်မြတ်နာကောင်းနတ်မြမာပေါင်းအလုံးတို့အလကောင်းအလုံးသောဘဝတန္တရာဆက်ဆက်ကဒီနေ့ဒီရက်ဒီချိန်ဒီအောင်ဆွေမျိုးတော်ဆက်ခဲ့ပူဇာကုန်သောဆွေတော်မျိုးတော်ပေါင်းသူတော်ကောင်းတို့နှင့်အလုံးသောနတ်ဒေဝတာပေါင်းအလုံးသောသူတော်ကောင်းပေါင်းတို့အားဤနေရာဤဌာနသို့ဖိတ်မှန်တက ပြုပါ၏ မြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟောကြားတော်မူခဲ့သောဤပရိဒီယဒေသနာတော်တို့ကိုကိုယ်တိုင်ကိုကြကြွရောက်၍လာရောက်နိုင်ယူကြည်ညိုတော်မူကြပါကုန်လော။နှကြိမ်မြောက်လည်းဖိမှန်တကပြုပါ၏အလုံးသောနတ်ဒေဝတာအပေါင်းတို့ဤနေရာဤထာနသို့ပိပင်ကဝတ္တစီမရှိညာပဲလာရောက်ကြပါကုန်လော။သုံးကြိမ်မြောက်လည်းဖိမှန်တကပြုပါ၏ဤနေရာဤထာနသို့ပိပင်ကဝတ္တစီမရှိညာပဲလာရောက်ကြပါကုန်လော။ တမန္တာသက္ကဝါလေသူ အတ္တရာကိဇန္တုဒေဝတာတတ္တမံမုနိရာဇတသူနန္တုတက္ကမောကတံဓမ္မတဝနာကာလောအယံဗတ္တန္တာဓမ္မတဝနာကာလောအယံဗတ္တန္တာဓမ္မတဝနာကာလောအယံဗတ္တန္တာနမောတတ္တဗဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တယမင်္ဂလံဒွါရတ္တယေစိန်တိယိန္တုတတိဝကာ သောဌာနံနာတိကေသံဒီအတ္တဒိဋ္ဌိသမင်္ဂလံဒေတိတံဒေဝဒေဝေနသဗ္ဗပါပဝိနာတနံသဗ္ဗလောကဟိတထာယမင်္ဂလံတံပနာမဟေဧဝံမေတုတံဧကံသမယံဘဂဝါသာဝတိယဝိရတိဇေတဝေနိအနာတပိဏိကသအာရမေအထာကောညတရဒေဝတာအဘိက္ခန္ဓာယရတ္တိယအဘိက္ခန္ဓဝနာကေဝလကပ္ပံဇေတဝနဩဘာတိတဝါ ယေနဘဂဝတေနုပသင်္ဃမိဥပသင်္ဃအမိတောဘဂဝန္တံဘိဝတေတောဧကမန္နအထာတိဧကမန္တံသိတာခောသတေဝတာဘဂဝန္တံဂါထာယဧတပါတိဘဟုဒေဝမနုဿသမင်္ဂလာနိအစိဏယောအကိကမန္နတုထာဏံပြုမင်္ဂလာအမုဓမ္မအဒေဝနာသဘာလာနံပဏိတာနိသဒေဝနာဘူဇာသဘူဇာနိယနံဧတံမင်္ဂလာအမုဓမ္မပတိတုပဒေတာဝါသောသပုဗေဇာကတပုညတာ အတ္တသမပဏိတိသာဧတမင်္ဂလာအမုဒ္ဓမံဘာဝသစ်သင်္စာသိပ္ပင်္စာဝိနိယောသသူတိခိတော သူဘာတိတာသာယဝါသာဧတမင်္ဂလာအမုဒ္ဓမံမာတာပိတုဥပါဒနာဗုဒ္ဓဓာတသသင်္ကောအနာကုလသကမ္မနာဧတမင်္ဂလာအမုဒ္ဓမံဒါနေသာဓမ္မစရိယာသာညာတကနိသာသင်္ကောအနဝေသနိကမ္မနိဧတမင်္ဂလာအမုဒ္ဓမံအာရတိဝိဒတိပပမေသာဘာနာသတံယမောအပမဒောသဓမ္မတုဧတမင်္ဂလာမုဒ္ဓမ ကာရဝောဇနိဝါတောဇတန်တုတိဇဂတိညုတာ ကာလိနဓမ္မတဝနာဣတမင်္ဂလာမုဓမ္မခန္ဒီဇာသောဝဇတတသမနာနိဇတတနံကာလိနဓမ္မသကိတဣတမင်္ဂလာမုဓမ္မဓဘောဇပြမသရိယံဇာရိယသစ္ဆာနာတတနံနိဗ္ဗာနသစ္စိကိရိယသာဣတမင်္ဂလာမုဓမ္မဘုဒ္ဓသာလောကဓမ္မေဟိစိတ်တံယတနာကံပတိအတောကံဝိဒဇံခေမဣတမင်္ဂလာမုဓမ္မဣတာတိတဏိကတဝနာသဖရမပရာဇိတာ သဗ္ဗရတုထိန်ကိသံတိတံတေတံမင်္ဂလအမုဒ္ဓမမင်္ဂလပရိဒဏနေတိတံပဏိဒါနာတောပဋ္ဌာယတထာကတသဒသပါရမီယောတသဥပပါရမီယောတသပရမတ္ထပါရမီယောတိသမဒိန္တာပါရမီယောပင်စမပရိစ္ဆာကေလောကတသရိယညာတတသရိယဗုဒ္ဓတသရိယတိဒိတောသရိယယောပစ္စည်းမဘဝေကဗဟောကန္တေဇာတိပိနေကမနပရဏသရိယံဘောဓိပါလင်ကေ မာရဝိဇယံသဗ္ဗညုတညာနာပရိဝေဒံဓမ္မစကဗုဒ္ဓနာနဝလောကရဓမ္မဟိသဗ္ဗေပိမေဗုဒ္ဓဂုဏေအဝေသေတဝဝေတာလိယတိတုဘဂရံတေတုတိယမရတေပြိဒံကရွန်တော်အာယတမအာနန္ဒထေရဝိယကာရုညစေတံဥပါဒပိတဝါကောတိတရသာတေသူစကဝါလေသူဒေဝတာယတနံပရိကဏဏိယံသဝေတာလိယပုရိရောဂမနောတဒောဘေကသမှုတံတိဝိဓမ္မယံခိဗမန္တတာဝိတိပရိဒန္တမနာမဟေ ယာနိရာဘုဒ္ဓနိသမဂတာနိဘောမာနိဝါယာနိဝန္တလိကေတပ်ပိဝါဘုဒ္ဓသုမနာဘုံတွာထွပိတက္ကိသအတုနာတုဘာတိတံဒါသမိုင်ဘုဒ္ဓနိသမေတာသဗ္ဗေမေတံကရောဓမ္မနုတိယပဇာယတိဝါသတတောသဒါနိယေပလိတသမိုင်နေရကတဗမတံယံကေစီဝိတံဣဒဝါဟုဒဝါသကေတုဝါယံယတနာမဏိတံနာနောသမအတ္တိတရာကတေနာဣဒံမိဗုဒ္ဓေယတနာမဏိတံဣတေနာသစ္စေနသူတိဟောတုခယံဝိရာကံအမတံပဏိတံယတိစကတကြမှုနိသမဟိတော နာဒေနာဓမ္မေနာသမတိကိန္တိဣဒံမိဓမ္မေယတနာမဏိတိုင်းဒေနာသစ္စေနာသူတိဟောတုယံဗုဒ္ဓတေတော်ပရိယောနိတုဇိန်သမာရိမာနန္ဒရိကိညမောသမာရိနာဒေနာသမောနာဝိတတိဣဒံမိဓမ္မေယတနာမဏိတိုင်းဒေနာသစ္စေနာသူတိဟောတုယေပုဂ္ဂလာအတ္တသတံပတ္ထာသတ္တရိဧတနိယုဂာနိဟောတိတေတကိနိယဒုက္ကတသတဝကဧတေတုဒိဏာနိမဗလာနိဓမ္မိတံငေယတနာမဏိတိုင်းဣတနာသစ္စေနာသူတိဟောတု ယေတုပ်ပြုတ်တာမနတဒံလေနာနေဂာမိနောဂေါတမသာသနာမိဒေပါတိပါဒအမတံဝိခကြလထာမုဒာနေပုတိဘုံသမနာဣဒံမိတံငေယတနံပဏိတံဣတေနသစ္စေနသူရိဟတုယထိဏခီလောပထဝိတိတောတိယသတုပ်ပိဝါရိအတံပကံပိယောဓာတုပမံသဗ္ဗရိတံဝရမိယောရိယသစ္စာနိအဝိဇ္ဇပတ္တတိဣဒံမိတံငေယတနံပဏိတံဣတေနသစ္စေနသူရိဟတုယထိဏခီလောပထဝိတိတောတိယသတုပ်ပိဝါရိအတံပကံပိယော ဓာတုပမံသဗ္ဗရိတံရာမိယောရိယသစ္ဆာနိအဝိဇ္ဇပတ္တိဣဒံမိတံကေယတနံပဏိတံဣတေနသစ္ဆေနသူရိဟတုယေရိယသစ္ဆာနိဝိဘဝေယနိဂမ်မီရပိညေနာသူရေတိတာနိကိဉ္စာပိတေဝတိဘုတံမမတ္တာနာတေဘုံအာထမမာရိယာနိဓမ္မိတံကေယတနံမဏိတံဣတေနသစ္ဆေနသူရိဟတုသဟဝတာဒသနတံပရာယတိယသူဓမ္မသိတာဘောတိတက္ကရာဒိဋ္ဌိဝိသိကိသိဒေသသီလပဏံဝါဝိယရတိကိဉ္စီသုရဝယေဇဝိပမုတော စေစာဝိဌာဏနိယဘဘကာတောဤဓမ္မိတငယ်ယတနာမနိနာဣတနာသစ္စေနသူတိဟတုဂိဉ္စာပိသောကမ္မကရောတိဘဘကံကာယနာဝါစာဥဒ္ဒစေတတဝါအဘဘသောတတပရိသဒယဘဘဒဒိဋ္ဌပရဒဟောတဤဓမ္မိတငယ်ယတနာမနိနာဣတနာသစ္စေနသူတိဟတုဝနဘဂုံဘေယထာဘောတိတကေဂိမနာမာသေပရမသမိန်ဂိမေတရုပမဓမ္မဝရအတေတယိနိဗ္ဗာန်ဂါမိန်ပရမဟိတယိဓမ္မိဗုဒ္ဓေယတနာမဏိတယိတေနာသစ္စေနာသူတိဟောတု ဝရောဝရိညုဝရာတောဝရာရောနုတရောဓမ္မဝရံအတ္တိတယိဣဒံမေဗုဒ္ဓယတနာပဏိတယေတေနာသစ္စေနာသူရိဟောတုခေနံပုဒ္ဒနာနဝနတိသမ္မောဝိတတာစေတယတိကေဘောသမိန်ဒေကိနဝိသအဝိဒုံလိသနာနိဗ္ဗာန်တိတိရာယတ္တယပရိဘောဣဒံမေတံခေယတနာမဏိတယေတေနာသစ္စေနာသူရိဟောတုယာနိရာဗုဒ္ဓနိသမဂရဏိဘုံမာနိဝါယာနိဝအန္တလိကေတထာဂရဏိဝမနောသဗုတိနဗုဒ္ဓနမသမသူရိဟောတု ယာနိရာဘူရာနိသမဂရာနိဘုံမာနိဝါယာနိဝန္တာလိကေတရာဂရံဒေဝမနောတဗုတိတံဓမ္မနမသမသူရိယတုယာနိရာဘူရာနိသမဂရာနိဘုံမာနိဝါယာနိဝန္တာလိကေတရာဂရံဒေဝမနောတဗုတိတံတံဃနမသမသူရိယတုယတနာပရိတံနေတိတံယတနုဘာဝတောယကနေဝရတဏိပိန္ဒနံယာမိဇေဝနုယောဇံတောရတ္တိန္တိဝမတန္တိတောဒုက္ခံသူပတိသုတ်တော်ဇာပပံဂေတိနပတတိဧဝမာတိကုနုပေတံပရိဒံဓမ္မနာမဟေ ကရဏီယာမထကုသလေနာယန္တတန်တံပရံပိသမိစ္ဆတကောဥဇုဇာတုဇုဇာတဝသောသတ္တမုဒ္ဒဝနာတိမဏိတန်တောတကောသတဝရောသအပကေသောသတန္နုကဟုတ်တိတန်တိန်တရိယောဇာနိဘကောဇာအပဂဘောကုလေသောအနနုကေသောနသခௌဒမာသရေကိဉ္စီယေနဝိညုပရေဥပဝရယောတုခိနောဝခေမိနောနုသဘတတဘောနုတုခိတထယေကေတိဘာနာဘုဒ္ဓတိတတဝထဝရဝနဝသေတာဒီကဝယေဝမနမိတိမာရတကနုကဒုလာ ဒိဋ္ဌဝါယေဝါအရိဋ္ဌာယေဝါဒုရေဝတန်ဒီအဝိဒုရေဘုဒ္ဓဝါတံဝေဒီဝါသဝတတဘောနုတုခိတထာနာဘရောဗရန်နိကောဗေဒနာတိမေညေတာကရတိနာကေတိဗျာရောတနာပရိကတိညာနိညာမညတာဒုက္ခမိဆွေယမာဒယာဒာနိယဗုဒ္ဓမဥဒ္ဒယေကဗုဒ္ဓမနုရကေဧဝမိသဗ္ဗဗုတေတုမာဒတံဘဝေအပရိမာဏမေတ္တေသာသဗ္ဗလောကသမိန်မာနတံဘဝေအပရိမာဏဥဒ္ဒံရောဇတိယသာအတ္တမရအဝိဒမတပတ္တံ ဒိဋ္ဌံသရံနိသိဏဝါတိယနောယဝတ္တဝိဒမေတောဧတံတတိန်ဒိဋ္ဌယပြမမေတံဝိဟာရမိတမဟုဒိဋ္ဌင်သာနုပကမသီလဝါဒတနေနအတံပနောကာမေတုဝိနယကေထံနာယိဇာတောကပ္ပတေယပုဏ္ဏရေတိမေတ္တာပရိတံနေတိတံတတိမေဗန္တေဘုဇင်္ဂဘဂဝတ္တာသမ္မရခတာဘာဝိတာဘဟုလိကတာအဘိညာယာတံဘောဓာယာနိဗ္ဗာနာယတံဝတ္တတိ ကတမေသတတတိတံဘောဇင်ငောခောဗန္တိဘဂဝတာသမ္မရခာတောဘာဝီတော်ပုလိကတောအဘိညာယသံမောဓာယနိဗ္ဗာနာယသံဝတ္တတိဓမ္မဝိဇယသံဘောဇင်ခောခောဗန္တိဘဂဝတာသမ္မရခာတောဘာဝီတော်ပုလိကတောအဘိညာယသံမောဓာယနိဗ္ဗာနာယသံဝတ္တတိ ဝိရိယသံဖို့စင်ကိုခောဗန္တေဘဂဝတ္တာသမ္မရခာတောဘာဝိတောဟုလိကတောအဘိညာယသံဘောဓာယနိဗ္ဗာနာယသံဝတ္တတိပိဋိသံဘောဇင်ကိုခောဗန္တေဘဂဝတ္တာသမ္မာရခာတောဘာဝိတောပုလိကတောအဘိညာယသံဘောဓာယနိဗ္ဗာနာယသံဝတ္တတိ ပတ္တတိတံဘောဇင်ကိုခောဗန္တေဘဂဝတ္တသမ္မရခါတောဘာဝိတော်ဖုလိကတော်အဘိညာယာသံမောဓာယာနိဗ္ဗာနာယာသံဝတ္တတိဥပခာတံဥပခာတံဘောဇင်ငော ခောဗန္တေဘဂဝတ္တသမ္မရခါတောဘာဝိတော်ဖုလိကတော်အဘိညာယာသံမောဓာယာနိဗ္ဗာနာယာသံဝတ္တတိ ဣမေခောဗန္တေတတ္တဘုဇင်္ဂဗကဝတ္တာသမ္မာရခာတာဘာဝိတာဘုလိကတာအဘိညာယာသံမောဓာယာနိဗ္ဗာနာယာသံဝတ္တန္တိဘုဇင်္ဂပရိတံနေတိတံတကိဏေဝမဟာရာဇတပိဟောတိတမဂမောတာနံပါလေတိသင်္ကတိနာတပိဘုသင်္ဂမောတပိဒေဝသမာတေထတပိကုဗေထတန္တဝံ တတံတတ္ထမမေညာယတေယောဟောတိနပါပိယောဇိရန္တိဝေရာဇတတ္ထာသူစိတ်တာထောတိရမိတရံဥပေတိတတင်္စာဓမ္မောနာသရံဥပေတိတံတော်ဟဝေတပိပဝေတိယန္တိနဗံဇဒုရေပရဝေဇဒုရေပါရံသမုဒ္ဒသတရုဒုရေတရောဟဝေဒုရတရံဝတန္တိတတင်္စာဓမ္မောအတတင်္စာရာဇတတ္တသရာဟဂါထာနေတိတံ ဟေတုပစ္စယောရမဏပစ္စယောအဓိပတိပစ္စယောအနန္တရပစ္စယောသမဏန္တရပစ္စယောသာဇာတပစ္စယောအညမေညပစ္စယောနေတယပစ္စယောဥပါနေတယပစ္စယောပုရိဇာတပစ္စယောပစ္ဆဇာတပစ္စယောအတေဝနပစ္စယောကာမပစ္စယောဝိပါကပစ္စယောအာဟာရပစ္စယောအိန္ဒိယပစ္စယောဇာနာပစ္စယောမဂ္ဂပစ္စယောတံပြုတ်တပစ္စယောဝိပြုတ်တပစ္စယောအဋ္ဌိပစ္စယောနတ္ထိပစ္စယောဝိကတပစ္စယောအဝိကတပစ္စယောတိ ဣတိပိသောဘဂဝါအရဟံသမ္မာသမ္ဗုဒ္ဓဝိဒ္ဓသရဏသမ္မနောသူကတော်လောကဝိတုအနုတ္တရောပုရိသဓမ္မတရတိတထာဒေဝမနုဿာနာဗုဒ္ဓဘဂဝါသွာခတော်ဘဂဝတ္တဓမ္မောတန်ဒိဋ္ဌိကောအာကာလိကောအိပတ္တိကောဩပါနေကောပစ္စတံဝေဒိတဘဝိညုဟိသောပရိဘာနာဘဂဝတ္တသဝကသံဃောဥသောပရိဘာနာဘဂဝတ္တသဝကသံဃောညာပရိဘာနာဘဂဝတ္တသဝကသံဃော တာမိဇေပရိဘာနာဘုဂဝတောတဝကသံဃောယရိဒံသတ္တာတိပုရိသယုဂာနိအထာပုရိသပုဂ္ဂလာဧတဘဂဝတောတဝကသံဃောအာဟုနေယောဘာဟုနေယောတက္ခိနေယောဣဇလိကရဏီယောအနုတရံပုံညခိတံလောကတံသံဗုဒ္ဓေအထဝိသင်္သာဒဝရသင်္သာသဟတကေပင်စတတသသာနိနမမိတိရသမဟအဘဂဝါလုကဂင်္ဂအနန္တာနေဗုဒ္ဓဇိနာ တေတံဓမ္မင်္စသံငင်္စအရရေနနမမဟ နမဂါရာနုဘဝေနာဟိတဝသဗ္ဗေဥပဒဝေအနေကအန္တရာယာပိဝိနာတန္တုအတေတတောတိရသမိန်တေဗုဒ္ဓသေထောတာရိဗုဒ္ဓဇာတခိနေဝမအန်တေမောက္ကလနောပုဒ္ဓတော်ပိဋိကတယံပိစီမေတဝအာနန္ဒောသတုဋ္ဌိတအခိနာတဝါသမန္တာလောကပါလာဇအိန္ဒဒေဝတပြမကဧတေတံအနုဘာဝေနတဗေပယဥပတဝအနေကအန္တရာယာပိဝိနတန္တုအတေတတော် အထာဏမေတံဘိကဝေနဝကသောယံပရုပကမေနတထာဂတံဇီဝိတဝရောဘေယအနုပကမေနဘိကဝေ တထာဂတပရိနိဗ္ဗာယံတိဧတေနာသစ္စာဝိသေနာဒုတိတေဟောတုတပရာဧတေနာသစ္စာဝိသေနာဒုတိတေဟောတုတပရာဧတေနာသစ္စာဝိသေနာဒုတိတေဟောတုတပရာဒီဝတပတိအာဒေသောရတ္တိမာပါတိစန္တိမာ သန္နာရောခတိယောတပတိဇာယိတပတိပြမနောအထာတဗ္ဗမဟောရတိံဗုဒ္ဓောတပတိဒေသတာအရဟံဗဟိအန္တဇယံသူကတံအမိတံဝိရဇံလာလိတံအတုလံစရဏံတိဘဝပတမံယမကံဒုက္ခတံတရဏံပနာမာမိဇိနံဘဝတုတဝမင်္ဂလံရခန္တုတဗ္ဗဒေဝတာ တဗ္ဗဗုဒ္ဓ ानु ဘာဝေနာတရာတုခိဘဝတုတေဘဝတုတဗ္ဗမင်္ဂလာရခန္တုတဗ္ဗဒေဝတာတဗ္ဗဓမ္မာနုဘာဝေနာတရာတုခိဘဝတုတေဘဝတုတဗ္ဗမင်္ဂလာရခန္တုတဗ္ဗဒေဝတာတဗ္ဗတံဃာနုဘာဝေနာတရာတုခိဘဝတုတေငင်္ဂဝါလူသက်စုမကပွင့်တော်မူကြကုန်သောသုသောဘုရားရှင်ကိုရောမြတ်ပေါင်းတို့၏ ကြည်မြလာစွာသောမေတ္တာတော်သစ္စာတော်ဘုံတော်ကံတော်ညံတော်ပါရမီတော်မဟာကရုဏာတော်တို့ကြောင့်၎င်းမလေတံဖိုလေတံနိဗ္ဗာန်ပတိယစေတံတော်တရားတော်မြတ်ပေါင်းတို့ကိုယ်တော်ကျေးဇူးတော်တို့ကြောင့်၎င်းယခုရုပ်စွာအခက်ပြေသောမင်္ဂလာတော်ပရိတရားဒေသနာတော်ယတနာတော်ပရိတရားဒေသနာတော်မေတ္တာတော်ပရိတရားဒေသနာတော်ဘုဒ္ဓင်တော်ပရိတရားဒေသနာတော်ပဋ္ဌာန်းတရားဒေသနာတော်ဖရာတရားသံဃာယတနာမြတ်တော်မာရိကိုယ်တော်ကျေးဇူးတော်တို့ကြောင့်၎င်း အရိယာရှိဖို့တန်ဃာတော်ရှင်ကောင်းရှင်မြတ်ပေါင်းနှင့်အလုံးသောမိခင်ဖခင်ဆရာသခင်ကျေသူရှင်ပေါင်းအလုံးသောသူတော်ကောင်းပေါင်းအလုံးသောနတ်ဒေဝတာပေါင်းတို့၏ကြည်မြလားစွာသောမေတ္တာတော်သစ္စာတော်တကုတ်တေသောအနုဘောတို့ကြောင့်၎င်းယံကေတိဝိဒံဣဒဝါဟုဒံဝါတကေတုဝါယယတနမဏိတံနာနောသမံအတိတတကတေနာဣဒံမိဗုဒ္ဓေယတနမဏိတံဣတေနာသစ္စေနာသူအတိဟတု ဤလူပြည်လောက၌၎င်းနတ်ပြည်တို့၌၎င်းနဂါပြည်ကလုံးပြည်တို့၌၎င်းစัจ java လာသင်္ချေနန္ဒအနန္တလောကရာကြီးတကုလုံးတွင်၌ဘုရားယရနာထက်သာလွန်မြတ်မြတ်သောယရနာတိမရှိဘုရားယရနာတိသာလျင်ဧစัจ java လာလောကရာကြီးတကုလုံးတွင်၌အသာဆုံးအမြတ်ဆုံးဖြစ်ပါပေ၏ဤကဲ့သို့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးသည်ဝေသာလီပြည်၌ဤမှန်ကန်သောတစ္ဆာစကားကိုဆိုခဲ့ပါ၏ထိုမှန်ကန်စွာဆိုခဲ့သောတစ္ဆာတရားတော်တို့တကုတ်တေသောအာနုဘောတို့ကြောင့်၎င်း ယတောဟံပကိနိယရိယာယဇာတိယဇာတောနာဘိဇာနာမိတင်ထိတ်တပါဏံဇီဝိတောဝရောဘေယတေနာသစ္ဆေနာတုတိတိဟောတုတုတိကပတာအရင်အကိုလီမလာမထေမြတ်ကြည်သည်မိမဘွားနိုင်သောအမျိုးသမီးကိုတွေ့စဉ်ခါ၌တဏကရုဏာရှိသည်ဖြစ်၍ရှင်နမငါသည်ယဟန်ပြုပြည့်သည့်အချိန်မှစ၍သူတော်ဘာ၏အသက်ကိုသေစေလိုသောစေတနာဖြင့်တပ်ဖြတ်ခြင်းမပြုခဲ့ပါ။ ။ဤမှန်ကန်စွာစွာကပ်သောတစ္ဆာစကားကြောင့်အသင်နှမသည် ချမ်းသာပါသည်တည်းဟုဤမှန်ကန်စွာတစ္ဆာစကားကိုဆိုခဲ့ပါ၏ထိုမှန်ကန်စွာဆိုအပ်ခဲ့သောတစ္ဆာစကားကြောင့်အမျိုးသမီးသည်ချမ်းသာခြင်းသို့ရခဲ့လေပြီထိုမှန်ကန်စွာဆိုအပ်ခဲ့သောတစ္ဆာတရားတော်တွေတကုတ်တဲသောအနုဘော်တို့ကြောင့်၎င်းမြတ်စွာဘုရားရှင်ကိုယ်တော်မြတ်ကြီးသည်ဗောဓိပင်နှင့်ကျွေပလင်တနတ် ဒေဝဗုဒ္ဓမံကိလေသမံခန္ဓာမံမေစုမံဘိသင်္ခါရမံဒီဟုသောမံ၅ပါးကိုအောင်မြင်တော်မူခဲ့ပါ၏ဒုက္ခသစ္စာသမုဒယသစ္စာនិရောဓသစ္စာမကသစ္စာဆိုတဲ့သစ္စာလေးပါးမြတ်တရားကိုဆရာမကူတရားဘုညာဖြင့်မိမိလောလောထုံးတွင်တည်တော်မူခဲ့ပါ၏အရဟံသဗ္ဗကဝါဆုံးကိုဝါသောကုဏတို့နဲ့လည်းပြည့်စုံတော်မူပါပေ၏ဘောဝေနိဝါသနုတ္တတိညာဒိဗ္ဗဇဂုညာအတဝခေယညာတပိညုတရွှေညာတော်တို့ကို ဆရာမကုတရားမှုဉာဏ်ဖြင့်မိမိလောလောထောထွေး၍သိတော်မူခဲ့ပါ၏လောကသုံးပါး၌အသာဆုံးအမြတ်ဆုံးဖြစ်တော်မူသောထိုဘုရားရှင်ကိုတော်မြတ်ကြီးအပေါ်၌ဖရာတပည့်တော်ဤယုံကြည်ကိုးကွယ်ခြင်းသည်တန်တရားမရှိပါဖရာမြတ်စွာဘုရားဟောကြားတော်မူခဲ့သောတရားတော်မြတ်ပေါင်းတို့၏အပေါ်၌ဖရာတပည့်တော်ဤယုံကြည်ခြင်းကိုးကွယ်စိတ်ကခြင်းသည်တန်တရားမရှိပါဖရာမြတ်စွာဘုရားရှင်ကိုတော်မြတ်ကြီး အဆိုသူတို့ဤတပိသာဝကဖြစ်တော်မူကြကုန်သောမကထံလဲရောက်ဖလားထံလဲရောက်ဤရှိရောက်တော်ရိယအရှင်ကောင်းအရှင်မြတ်အပေါင်းတို့၏အပေါ်၌ဖျားတပိတော်ယုံကြည်ကိုးကွယ်ခြင်းသည်တန်တရားမရှိပါဖျားထောမှန်ကန်စွာစွာခဲ့သောသစ္စာတရားတော်တို့တကောဒေဇော အာနုဘောတို့ကြောင့်၎င်းတို့ဖျားတရားသံဃာယတနာမြတ်သုံးပါးနှင့်ယခုစွာခဲ့ပြီးသောသစ္စာတရားတော်များအပေါင်းတို့၏ကြည်မြလားစွာသောတကောဒေဇောအာနုဘောအလုံးတို့ကြောင့် ယခုတရားနာ၍နေကြကုန်သောအလုံးသော အမျိုးကောင်းသာအမျိုးကောင်းသမီးအလုံးသောမိသားစုအပေါင်းသူတော်ကောင်းတို့၏ကိုတွင် ကိုပအိမ်တွင် အိမ်ပအလုံတွင် အလုံပခြံတွင်ခြံပနထာနာတို့၌၎င်းအမေရိကတရိုင်လုံးမှာရှိကြကုန်သောယဟန်ရှင်လူပြည်သူများနှင့်တကွာလူနာပြမတတ္တဝါအပေါင်းတို့၏ကိုတွင်ကိုပအိမ်တွင်အိမ်ပအလုံတွင်အလုံပခြံတွင်ခြံပနထာနာတို့၌၎င်း အေဩစတြေးလျနိုင်ငံမြန်မာနိုင်ငံစင်ကာပူနိုင်ငံနဲ့တကွာအလုံးသောကဘာရရမာရှိကြကုန်သောကဘာသူကဘာသားအလုံးသော လူနာမြမသတ္တဝါအပေါင်းတို့ဤကိုတွင်ကိုပါအိမ်တွင် အိမ်ပါအလုတ်တွင် အလုတ်ပါခြံတွင်ခြံပါနထာနာတို့၌ကြာရောက်ပြေးကြာရောက်ဆက်ကြာရောက်လက်တဖြစ်သောဘေဇောယံဇောအန္တရဇောယောဂါဇောအမျိုးမျိုးနှင့်တကွာယခု ကြာရောက်နေသောကတ်ဆိုးယောဂါဆိုအေး COVID-19 ဆိုတဲ့အေးယောဂါဆိုကြီးနဲ့တကွာအလုံးသောတထန္တရကဒုဗိခန္တရကယောဂန္တရကဆိုတဲ့ကတ်ဆိုးဘေဆိုအပေါင်းတို့သည်ဤကဘာလောကကြီးအတွင်းမှမကြာခင်ပြောက်ပြဲလွင့်ပြောက်ပါသေးသည်ဤဖျားတရားသံဃာယတနာမြတ်သုံးပါးရိဂုံတော်ကျေးဇူးတော်နှင့်ဤသစ္စာတရားတော်တွေတကုတ်တေသောအနုဘော်တို့ကြောင့်မှ အာနုဘောဓကြောင့်ကကြီးသုံးပါဘဲမှလွတ်မြောက်နိုင်ကြပါစေတတိကကြီးသုံးပါဘဲမှအမြန်ဆုံးငြိမ့်အေ၍ချမ်းသာခြင်းတို့ရကြပါစေတည်းအလုံးသောလူနာမြမသတ္တဝါပေါင်းအလုံးတို့သည်ဖျားတရားတန်ခါယတနာမြတ်သောမာရိခုံတော်ကျေးဇူးတော်တို့ကြောင့်ယနေ့မှစ၍အလုံးဘေယံခတ်သိမ့်ငြိမ့်ကြပါစေဒေါသခတ်သိမ့်ငြိမ့်ကြပါစေဆင်းရဲခတ်သိမ့်ငြိမ့်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေ။ ကိုတွင်ကိုပါအိမ်တွင်အိမ်ပါနထာနာတို့၌ကြာရောက်ပြည့်ကြာရောက်ဆဲကြောက်လက်တံဖြစ်သောဘေဇောယံဇောအန္တရေဇောယောဂါဇောအမျိုးမျိုးတို့သည်ကင်းကွယ်ငြင်းပြောက်မကြမြောက်သည်ဖြစ်ကြပါသည်ကောင်းမြတ်သောဉာဏ်စီမံသမျှကောင်းမြတ်သောလောကိုင်းမန္တမြတို့သည်တောင်းတာတိုင်းဉာဏ်စီတိုင်းမဆိုင်မတွားပြည့်စုံနိုင်ကြပါသည်မြတ်စွာဘုရားရှင်ကိုတော်မြတ်ကြီးသာသနာတော်မြတ်ကြီးမိမိတို့တတ်ဆွမ်းသမျှထောက်ပံ့လူတိုင်းရသောဒါနအကုသိုလ် ဆောက်တရားသောသီလကုသိုလ်ကြောသားမြေုပ်ပွားများအထောက်သောဘာဝနာကုသိုလ်တို့တကုတေသောအနုဘောတို့ကြောင့်လောကုတ္တရာမောင်မြတ်ဖြစ်သောဝိဇ္ဇာမောင်ခွင့်၍သစ္စာလေးပါးမြတ်တရားကိုထောထွေအသိနိုင်ကြပါစေဒါနသီလသမထဝိပဿနာတရားတို့ကိုတဆင်းနဲ့တဆင်းရင်းတဲ့ရင်းအောင်တဆင်းနဲ့တဆင်းမြင့်တဲ့မြင့်အောင်ကျင့်ကြံကြောကုန်ပွားများထုတ်နိုင်ကြပါစေလောကုတ္တရာညာလင်းကိုမြန်ဆုံးရရှိနိုင်ကြပါစေလောကီအမောင်မြတ်ဖြစ်သောနေဆင်းရဲခြင်းအစာဆင်းရဲခြင်း ယာရုဌာနန္တရစီသိင်ဥစ္စာလျောပခြင်းအကျွေယံသင့်ပင်ပြသိခြင်းမလိုမုံတာသူရှိခြင်းမကောင်းတဲ့ရင်ကြော်သောခြင်းအနာသောယောဂါသောအမျိုးမျိုးတို့ကပ်ရောက်ခြင်းစရှိတဲ့ဘေဥပယန္တရအသွယ်သွယ်တို့သည်ကင်းကွယ်ငြိမ်းပြောက်မကြမြောက်ကြအကုန်ပြည့်လျင်မြတ်စွာဘုရားရှင်ကိုတော်မြတ်ကြီးနှင့်အရိယာပေါင်းသူတော်ကောင်းကြီးများကိုယ်တိုင်ကိုယ်ကြာထောထွေသိရသောအသင်္ခတဒနိဗ္ဗာန်ချမ်းသာတရားတော်မြတ်ကို